1340နဲ့5ကဆုံလပြည့်မူလသာသနာမှန်အောင်ကမ္မထန်ဌာနတက်တန်း46နှစ်မြောက်မြမဝေါဟာကောသာတက္ကရ1340ပြည့်ပြာဒုလကွယ်နေ့ ခရစ်1989ဇန်နဝါရီ29ရက်လိုင်မဟာဒီအဖြစ်စတင်ဖွင့်လှစ်ခဲ့လိုင်မဟာဒီအဖြစ်ဖွင့်လှစ်တဲ့နေ့ကဥပုပ်နေ့အဲဒီဖွင့်လှစ်တဲ့ဥပုပ်နေ့ကစပြီးယေရုရှလင်မှာဒီဆရာတော်ဘုရားကြီးရဲ့မူရဥပုပ်ရက်စဉ်တရားပွဲကျင်းပခဲ့တာ ဒီနေ့အထိပဲဥပုံနေတိုင်းနေ့လယ်2နာရီဆိုရင်ထောင်းရောຫນွေရောမိုးရောအဆက်မပြတ်တရားပွဲကျင်းပါတယ်အဲဒီဥပုပ်ရစဉ်တရားပွဲပထုံလပြီတော့ဗုဒ္ဓအနေနဲ့ဗုဒ္ဓမြတ်စွာဘုရားဘုရားအဖြစ်ရတဲ့နေ့ဘုရားအဖြစ်ရောက်တဲ့နေ့ ဗုဒ္ဓနဲ့ဥပုပ်ရစဉ်တရားပွဲမှာအင်္ဂုတ္တရနိကေနဝကနိပါဒပါဠိတော်ပฏิပဌာနဝက်ဂတိတုတ်ဆိုတာဟောမယ်ပင်စီမာနိဘိခဝေပင်စီမာဘိခဝေဂတိယောကတမပင်သ ။နိရယောတိရိသနာယောနိပတိဝိတယောမနုဿာဒေဝာ။ဣမသံခောဘိကဝေပိသနာဂတိနံပါဟနာယသတ္တရောတတိပဋ္ဌာနာဘာဝေတ္တပါ။ဂတိဆိုတာ၅မျိုးရှိတယ်။အဲဒီဂတိဆိုတာသွားစရာဌာန။ သွားရရောက်ရမယ်နေရာသွားရရောက်ရမယ်နေရာ၅မျိုးရှိတယ်အဲ့ဒါကနိရယောငရေတိရဇာနာယောနိတရိษံပိဋိဝိတယောပိဋ္တာမနုဿာလူဒေဝနတ်ငါးဌာနငရေဌာနရဲ့တရိษံဌာနရဲ့ပိဋ္တာဌာနရဲ့ လူတို့နေရာလူဘုံဌာနရဲ့နတ်တို့နေရာဌာနရဲ့အဲ့ဒီငါးဌာနဟာသံဃာခရီးလေတတ္တဝါတွေသွားစရာရောက်စရာဌာန၅မျိုးအဲငရဲဆိုတာကတော့သိသုကာလတော့ရောယောတာပါဏမဟာတာပါဏအဝီရိဆိုတဲ့ငရဲကြီးဖြစ်တာရှိတဲ့အကြောင်းငရဲကြီးတစ်ထပ်တစ်ထပ်နဲ့အရလင်းမျက်နှာ တမျက်နှာတမျက်နှာမှာဥဒ္ဒရငရဲငယ်ဒေဌာနာစီရှိတဲ့အကြောင်းမတန်းတင်ထားတယ်အဲဒီငရဲဆိုတာကိုဗုဒ္ဓမြတ်စွာဘုရားကလည်းအတိအမှပြုတယ်အဲဒါကြောင့်ဒီမှာငရဲတတ္တဝါတွေတွားရောက်เสียဌာနတကူမြတ်စွာဘုရားညွှန်ကြားတဲ့နိရိယကိုငရဲလို့ဗမာလိုပြန်ထားတဲ့အယချမ်းသာနိမရှိဘူး ချမ်းသာမရှိတဲ့နေရာချမ်းသာမရှိတဲ့ဌာနကိုငရဲလို့ခေါ်တယ်။ချမ်းသာမရှိရင်ဆင်းရဲတွေရဲ့မြက်တောင်တစ်ခါလျက်တစ်ပြက်အချိန်ကာလအတိုင်းအတာလောက်မြတ်သက်သာတယ်ချမ်းသာတယ်လို့မရှိတစ်ဆက်တည်းအမြဲဆင်းရဲနေတယ်အဲဒီလိုဌာနကိုငရဲလို့ခေါ်တယ်အဲဒီငရဲဌာနတွေလည်း ပယ်ရမယ်တဲ့မဟာနာယမရေဌာနကိုပယ်ဖြစ်ရမယ်ပြီးတော့တရိစ္ဆန်ဌာနဆိုတာတော့အများသိနေတဲ့ဒါလူတွေနဲ့ဆက်ဆက်ပွဲဝဲကျင်းငှဲအနိကဝရွက်စိတ်ရှင်ကောင်းဆိုတာဒါတရိစ္ဆန်ဌာနတရိစ္ဆန်ဘဝလူနေနဲ့ဆက်ဆက်နေတယ်အဲဒီတရိစ္ဆန်ဘဝဘုံဌာနနဲ့ပါဟနာယပယ်ဖြတ်ရမယ်ပဋိဝိတယ ပိဋ္ဌာဘုံဌာနအဲပိဋ္ဌာဘုံဌာနလဲပါဟနာယပယ်ဖြစ်ရမယ်မနုဿလူဘုံဌာနလူနေရကိုတော့ကဘာကျဲတဲ့ပထဝီဝင်းနဲ့အချင်းတဏှာနဲ့တဏှာဆက်ဆက်လို့သွားလာလို့လွဲနေတော့လူနေရက်ွက်ဟာဘယ်လောက်ကျဲတယ်ကမ္ဘာလူဦးရေဘယ်လောက်ရှိတယ်ဆိုတာလေခဏသင်္ချာတွေပြထားတယ် အဲဒီလူဘုံခန္ဓာကိုလည်းပါဏာယပယ်ဖြစ်ရမယ်တဲ့မြတ်စွာဘုရားကဒေဝသတုမာရဒါဝိနာယမတုတ်တိရာနေမနာရတိပရနေမိတာဝတဝတိနတ်ပြည်၆ချက်အဲ့ဒါကာမနေရကာမဝဒရနေရကာမဝဒရကုသိုလ်အကြောင်းကြောင့်ဖြစ်ပေါ်တဲ့အကျိုးဘုံဌာနသံသမမတိရအောင်အားထုတ်ပြီးတော့ အရုပအရုပကုသိုလ်ဇံတွေကြောင့်ဖြစ်ပေါ်တဲ့ဗြဟ္မာ20ဆိုတာရှိသေးတယ်အဲဒီဗြဟ္မာ20ဆိုတာလည်းဒီခြေဝါထဲမှာပါတယ်နတ်ထဲမှာထည့်သွင်းထားတယ်ဗြဟ္မာ20ဘုံဌာနကာမဝဒနတ်ဘုံ6ဌာနဆို26ဌာနနတ်26ဌာနနတ်26ဘုံအဲ့ဒါကိုလည်းပဟာနာယပယ်ဖြစ်ရမယ်တဲ့မြတ်စွာဘုရားဒီဘုံဌာနတွေပယ်ဖြစ်ဖို့ မြတ်စွာဘုရားဟောထားတယ်ဘယ်နည်းနဲ့ပယ်ဖြတ်ရမလဲဣမတံခောဘိကဝေပိသနံဂတိနံဘာနာယတတ္တရောတတိပဌာနာဘာဝေတဗ္ဗဘိကဝေဘိက္ခုတို့ဘိကဝေသံတယအပြည့်ရှုမြင်တတ်သောအပေါင်းတော်ကောင်းတို့ပင်စနံငရေတရိစ္ဆံပိဋ္ဌာ လူနဲ့ခေါ်တဲ့ငါမျိုးကုံသောဂတိနံဂတိရောက်စရာဌာနတို့ကိုပဟာနာယပေဖြစ်ဖို့ရာသတ္တရောတတိပဌာနာရေမသောတတိပဌံဝိပဿနာတရားတို့ကိုဘာဝိတဘာပွားစေအကုန်ဤဒီဘုံဌာနငါမျိုးကိုပယ်ဖြတ်ရန်အတွက်တတိပဌံတရား၄ပါးကိုပွားရမယ် မြတ်စွာဘုရားဟောထားတဲ့ဘုံဌာနဒီတိုင်းအနုမြူနဲ့ပြည့်စည်လို့လည်းမပြတ်ပါဘူးတဲ့ဒီဘုံဌာနတွေတဏိမထန်လက်နဲ့နဲ့ပြည့်စည်မှဒီဘုံဌာနတွေပြည့်စည်မယ်ဟုတ်တယ်ဒီဘုံဌာနတွေမပြည့်စည်လို့ရှိရင်ဒီဘုံဌာနရောက်သွားဒီဘုံဌာနတွေမှာဘဝအတ္တတွေရပြီးအမျိုးမျိုးဆင်းရဲတွေကြုံရမှာပဲအဲငရဲဆိုတဲ့ဌာနမှာ ရောက်သွားလူတွေကတော့အကုသိုလ်ကံကြောင့်ရောက်သွားတာတိရစ္ဆာန်ဆိုတဲ့ဌာနနဲ့ထိုနည်းအတူပိဋ္ဌာဆိုတဲ့ဌာနနဲ့ထိုနည်းအတူအကုသိုလ်ကံတွေကြောင့်ရောက်သွားပြီးအမျိုးမျိုးဆင်းရဲပွားရတယ်လူဘုံဌာနဆိုတာတော့ကုသိုလ်ကံတွေကြောင့်ရောက်တယ်ယမန်20နဲ့ကာမဝဒနတ်ပြည်6ရွာအဲ့ဒီ26ဘုံဌာနကိုလည်းကာမဝဒကုသိုလ်ရူပဝဒကုသိုလ်အရူပဝဒကုသိုလ်တွေကြောင့်ရောက်တဲ့ လူဘုံဌာနရောက်ကုသိုလ်တွေကြောင့်ရောက်ပြီလူဘုံဌာနဆိုတော့ဆင်းရဲဒုက္ခတွေကရောရှက်နေသေးတယ်။ဒါတော့ကိုယ်တိုင်လူဖြစ်နေကိုယ်ဘဝသုံးသပ်ကြည့်ပြီရောလူဘဝမှာလည်းချမ်းသာကြည့်တယ်မှမဟုတ်ပဲ။အဲနတ်ဘဝမြမဘဝမှာလည်းထိုနည်းအတူသရာဆိုတဲ့အိုခြင်းနဲ့မရဏဆိုတဲ့သေခြင်းတွေရောရှက်နေလို့အဲဒီဘုံဌာနတွေရောက်လို့ရှိရင် လုံးဝဆင်းရဲမငြိမ်းသေးဘူးဆင်းရဲမငြိမ်းတဲ့ဗုဒ္ဓနာတွေမရောက်အောင်ပါဟနာယပယ်ဖြစ်ရမယ်လက်နဲ့ကတတ္တာရောတတိပဌာနာဘာဝေတ္တပတတိပဌာန်၄ပါးပွားရင်အရင်ကြတဲ့ကိလေသာပယ်ရှားပြီးတာဖြစ်တယ်ကိလေသာပယ်ရှားဖြစ်သိမ့်ပြီးတာဆိုရင်အဲ့ဒီကိလေသာနဲ့ဆက်သွယ်ပြီးတော့ဖြစ်ပေါ်မဲ့ကုသိုလ်ကံအကုသိုလ်ကံတွေငြိမ့်သွားတယ်ကုသိုလ်ကံအကုသိုလ်ကံငြိမ့်မှဒီဘုံဌာနတွေမှာ တတ္တဝါတွေအဖြစ်ရပြီးပြည့်စည်မှတောင်းဘုံဒါန၅မျိုးဖျက်ရမယ်ဆိုတော့တခြားနည်းတွေနဲ့ဖျက်စည်းလို့မရဘူးတတ္တာတော့တတိပဌာနာဘာဝိတ္တပါတတိပဌာန်လက်နဲ့နဲ့ဖျက်စည်းမှာပဲအဲတတိပဌာန်လက်နဲ့နဲ့ဖျက်စည်းစရာဖျက်စည်းရမယ်ဟာတွေကဘာလဲဆိုဆိုရအောင်ကိုနှုတ်မူရာပြစ်မော်တာ မပဝိတိတ်ကမအဲဝိတိတ်ကမကိလေသာဝိနိကမကိလေသာကိုဖျက်ဆီးရမှာပထမနောက်တစ်ခုကစိတ်ကူးထဲမှာစိတ်ပေါ်ရမမပရိယုဌာနာပရိယုဌံဆိုတဲ့ကိလေသာနဲ့ဖြစ်သိရမယ်ပရိယုဌံကိလေသာဆိုတာကတော့ စိတ်ကူးထဲမှာပေါ်တာပါဇက်ကပြောတဲ့စီမရောက်ဘူးကာယကံမြောက်လှုပ်ရှားကျူးလွန်တဲ့စီမရောက်သေးဘူးစိတ်ထဲတင်တနှုံနှုံနဲ့စိတ်ထဲတနှုံနှုံနဲ့ဖြစ်ပေါ်တဲ့ပရိယုခံကိလေသာကိုလည်းပယ်ဖြစ်ရမယ်အကြောင်းညီကပြနိုင်တာမပအနုတရာအကြောင်းညီညွတ်တဲ့အခါပြနိုင်တဲ့ အနုတ္တယကိလေသာဆိုတာရှိတယ်အဲ့ဒါလည်းဆက်သိမ်းရမယ်ကိလေသာ30ကိလေသာ30ကိုဘယ်ပုံဖြည့်ဆည်းရမလဲဆိုရအောင်သီလသမ္မာဒီပညာပေခွာစင်တိုင်းပါကိလေသာရှင်ကတိကင်မယွင်းချမ်းသာရာ ကာယကံမြောက်ကျူးလွန်တဲ့အဆင့်ဆိုတာကိုယ်တိုင်တတ်ခိုးကာမဂုဏ်မှားယွင်းအဲ့ဒါဝိသိကမကာယကံကိလေသာတွေပဲလိန်နဲ့ဂုံးတိုက်တဲ့ဉာဏ်ဉာဏ်တဏ္ဍိမ်မောင်းဆဲရည်ရေရော့ပြောဆိုတဲ့အကျိုးမရှိတဲ့အပြင်းစကားပြောတယ်အဲ့ဒါဝစီကံ ဝစီကံဒုစရိုက်၄မျိုးအဲ့ဒါကျွလွန်တဲ့အတိလို့ဒါဝိလိကမကျွနေတာခေါ်တယ်။ကိုမူရနှုတ်မူရတွေဖောက်ပြန်ပြည့်စည်တာပဲ။ကိုမူရနှုတ်မူရတွေဖောက်ပြန်ပြည့်စည်အောင်လုံဆော်တဲ့ကိလေသာကိုဝိလိကမကိလေသာလို့ခေါ်တယ်။အဲ့ဒီဝိလိကမကိလေသာပြည့်စည်ဖို့ရကသီလဟောသောသောကထောက်ပြလိုက်တဲ့သီလပေါ့။ အဲသောတော်ကသီလ၆ဒီနည်းအကျဉ်းချုပ်ညွန်ကြားတာတရဏဂုံ၃ပါးအင်္ဂါ၈ပါးရှိတော့ဥပုပ်သီလ၆ဒီပါ၏ပါဠိကတော့အဟံဗန္တိတိတရဏိနသဟအထင်ကသမဏကရဥပောဒရသီလံသမာဓိယာမိအမှန်ပြန်လိုက်တော့တရဏဂုံ၃ပါး၈ပါးသီလ၆ဒီပါ၏အဲရရှင်မသီလဆိုတာဘာပါတော့အသေးစိတ်တော့ တခုချင်းတခုချင်းကြိုတင်နားလည်ထားရမယ်သူ့တဲ့မတတ်ပဲရှောင်ကျင်တာသူ့ဥစ္စာမခိုးပဲရှောင်ကျင်တာမေထုံမှုမပြုတ်ပဲရှောင်ကျင်တာလိမ်မပြောပဲရှောင်ကျင်တာအယယ်မျိုးမျိုးနဲ့မွေးစေရတဲ့ပစ္စည်းတွေမသုံးပဲရှောင်ကျင်တာနေလွယ်အခါညသာမစားပဲရှောင်ကျင်တာပျော်ပွဲအလှပြင်ကိစ္စရှောင်ကျင်တာမြင့်တဲ့နေရာမြတ်တဲ့နေရာမထိုင်ပဲရှောင်ကျင်တာဒါရှိပါသီလလို့ဒီလိုတခုချင်းနဲ့နားလည်တာတခုချင်းနားလည်တာသူဟာ အရေးပေါ်ကိစ္စမိမိမှာသီလအားနည်းလေလို့သင်မြန်ယူဆရင်ဩနေရင်ဖြစ်ဖြစ်ထိုင်နေရင်ဖြစ်ဖြစ်ရပ်နေရင်ဖြစ်ဖြစ်တုံးလုံးနဲ့အိတ်နေရင်ဖြစ်ဖြစ်အခြေအနေ ပေးသလိုအရေးပေါ်တရဏဂုံ၃ပါးရှင်ပါသီလဆောက်တည်ပါ၏စိတ်ကထုံးဖြတ်လိုက်ဓမ္မဘုပ္ပဇ္ဇကအတန်ထွက်ဆိုလိုက်ဩသီလပြည့်စုံသွားတာအဲဒီသီလတွေပြည့်စုံသွားသီလဝိတ္တုတ်တိ သီလဝိသုဒ္ဓိဖြစ်တော့အခုရင်ပြောတဲ့ကိုအမူအရာနှုတ်အမူအရာအောက်ပြန်ပြည့်စည်အောင်ကျိုးလွန်တဲ့ဝိတိတ်ကမကိလေသာမဖြစ်ပေါ်ဘူးငြိမ်းသွားပြီယဟန်တော်ဒီမှာတော့ပါဠိမောက္ခသံဝရသီလအဲဒါဝိတိတ်ကမကိလေသာကိုငြိမ်းစေတဲ့သီလတွေပဲသီလပြီးတော့တမာတိတမာတိနဲ့ စိတ်ကူးတဲ့ဖြစ်ပေါ်တဲ့ကိလေသာကိုပယ်တတ်ရမယ်စိတ်ကူးတဲ့မှာဖြစ်ပေါ်တာမှတ်ပါပရိယုဌာနာစိတ်ထဲမှာတတ်လိုက်ရဒီပစ္စည်းတွေအပိုင်ကျုံးလိုက်ရအဲအဲ့ဒီလိုစိတ်ထဲမှာတနှုံနှုံနဲ့ဖြစ်ပေါ်လာတဲ့အဲ့ဒါကိုပရိယုဌာန်ကိလေသာလို့ခေါ်တယ်အဲ့ဒီပရိယုဌာန်ကိလေသာတွေကိုသမာဓိနဲ့ပယ်ပါတဲ့ တမာရီနဲ့ပဲပါဆိုတော့လွယ်တဲ့တမာရီအလုပ်ကတော့အရဟံအရဟံအရဟံပတိနဲ့ပဲဖြစ်ဖြစ်ပတိမပါပဲနာယီကြည့်ပြီးတော့ဖြစ်ဖြစ်ပွားပါအရဟံမကဂုဏတော်၉မျိုးလုံးပွားဓမ္မမဟုတ်အလုံးတ attva တွေချမ်းသာကြပါစေချမ်းသာကြပါစေဒါအလွယ်ဆုံးတမာရီအလုပ်လူတိုင်းလူတိုင်းရဟန်းတိုင်းရဟန်းတိုင်းလက်လှမ်းမိတဲ့တမာရီအလုပ် အရဟံဂုံထဲမှာစိတ်ကစုဆိုင်ပြီးကြည်နေရင်တတ်လိုက်ရဒီပစ္စည်းတွေအပိုင်ကျုံးလိုက်ရဆိုတဲ့အတွေ့ပြိယုတ်ထံကိလေသာတွေမပြောမပေါ်တော့ငြိမ့်နေအဲဒီတည်းသွမ်းနိုင်လို့ရှိရင်တော့အဆင့်မြင့်သမထသမာဓိအလုပ်တွေနဲ့စိတ်ကူးကိလေသာကိုပယ်တတ်ပါ အဲ့ဒီတမာရီကဥပဇာရတမာရီအပ္ပနာတမာရီလို့သမထအနေမှာသုံးပါတယ်အဲ့ဒီဥပဇာရတမာရီအပ္ပနာတမာရီနှမျိုးနဲ့စေကုကိရိတာကိုပယ်နိုင်အောင်ကြိုးစားခွင့်ရှိရင်ကြိုးစားအဲ့ဒီလိုအခြေအနေမပေးဘူးဆိုရင်အခုယောဂီတွေအထုတ်နေတဲ့သုဒ္ဓဝိပဿနာယာနိကတတိပဋ္ဌာန်အလုံးနဲ့လေဒီပရိယုတ်ထံစေကုကိရိတာတွေကိုပယ်လို့ရပါတယ် အောင်းနေဘိန်းနေအစထားပြီးတော့၆သွားတာကဖြစ်ပေါ်သမျှယုတ်တရားနံတရားတွေကိုနားလည်တဲ့အမြင်နာမည်နဲ့အတန်တိတ်အဆက်မပြတိတ်ကဆိုပြီးရှုမှတ်နေရင်အာယုံနဲ့အမှတ်စိတ်အာယုံနဲ့အမှတ်စိတ်အာယုံနဲ့အမှတ်စိတ်အောင်းနေဆိုတဲ့လှုပ်ရှားမှုဝါရောယုံအာယုံနဲ့အောင်းနေလို့မှတ်သိတဲ့စိတ်ပိန်နေလို့ခေါ်ရတဲ့လှုပ်ရှားမှုဝါရောယုံအာယုံနဲ့ပိန်နေလို့မှတ်သိတဲ့စိတ် ညောင်းတာတွေပေါ်လာတော့ညောင်းတဲ့ဒုက္ခဝေဒနာနာအာယုံနဲ့ညောင်းတယ်လို့မှတ်တည်တဲ့စိတ်ဒီလိုမှတ်နေရင်ကပဲစိတ်တွေဟိုရောက်တယောက်ရောက်တယ်အဲဒီလိုဟိုရောက်တယောက်ရောက်တဲ့စိတ်နာအာယုံနဲ့ရောက်တယ်ရောက်တယ်လို့မှတ်တည်တဲ့စိတ်အာယုံနဲ့မှတ်စိတ် ကဲ့မောတဲ့အာယုန်တိုင်းအာယုန်တိုင်းအဆက်မပြတ်ဒလစရှုမှတ်တော့အာယုန်နဲ့မှတ်စိအာယုန်နဲ့မှတ်စိကြီးပဲ10စက္ကန့်စက္ကန့်20မိနစ်2မိနစ်3မိနစ်မိနစ်20 40စသည်အောင်းနဲ့မှတ်စိကြီးပဲဆက်နေရင်အဲ့ဒါခဏိကသမာဓိလို့ခေါ်တယ်အဲအာယုန်နဲ့မှတ်စိဆက်နေတဲ့အချိန်ကအခုတင်တတ်လိုက်ရဒီပစ္စည်းတွေအပိုင်ကျုံးလိုက်ရဆိုတဲ့ အတွေးစိတ်တွေဘယ်ပေါ်တော့မလဲအဲ့ဒါပရိယုထံကိလေသာကင်းနေတာအဲခဏိကတမာရီလို့ခေါ်တယ်စိတ်ကုကိလေသာကိုပယ်ရှားနိုင်တဲ့တမာရီကသမထနယ်ကဥပဒါရတမာရီအပ္ပနာတမာရီဗုဒ္ဓဝိပဿနာယာနိကကမ္မထနယ်ပေကခဏိကတမာရီတမာရီ၃မျိုးတစ်မျိုးမျိုးနဲ့စိတ်ကူးတဲ့ဖြစ်ပေါ်တဲ့ကိလေသာတွေကိုပယ်ပါစိတ်ကူးတဲ့ဖြစ်ပေါ်တဲ့ကိလေသာကိုပယ်တဲ့တမာရီ ဝေတိတ်ကမကာယကံဝစီကံကျိုးလွန်တဲ့အထိလှုံ့ဆော်တဲ့ကိလေသာပယ်တဲ့သီလဒီလောက်နဲ့တော့ကိလေသာကမျိုးမပြုတ်သေးဘူးကိလေသာမျိုးပြုတ်အောင်ကိုပယ်ဖို့လိုတဲ့အဲမျိုးကိလေသာကိုတော့ပညာနဲ့ပယ်ရသေးတယ်ပညာဆိုတာဝိပဿနာပညာမဲ့ပညာအဲမျိုးကိလေသာဆိုကိုအနုတ္တရလို့ခေါ်တယ်အကြောင်းကြီးကဖြစ်နိုင်တာမှတ်ပါအနုတ္တရ အနုတ္တယကိရိတာဆိုတာဘာလဲဆိုအကြောင်းညီညွတ်တဲ့အခါဖြစ်နိုင်ဖြစ်ခွင့်ရှိတဲ့သဘောကိုခေါ်တာတဲ့အဲ့ဒါမျိုးကိလေသာပဲအဲ့ဒီမျိုးကိလေသာကိုပညာနဲ့ပယ်ရမယ်လို့ဆိုတယ်အဲ့ဒီမျိုးကိလေသာကနှစ်ခုဆိုရအောင်အာရမဏတန္တာနာနဗျာနုတ္တယ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 အနုတ္တိယကိလေသာကိန်းတယ်လို့ခေါ်တဲ့အဲ့ဒီအာယုန်တွေမှာအာယုန်တွေမှာကိန်းတဲ့ကိလေသာကိုအာရမဏအနုတ္တိယကိလေသာလို့ခေါ်တယ်ကိလေသာကိန်းတယ်ဆိုတာပြစ်ခွင့်ရသွားတာပြစ်ခွင့်ရသွားတယ်ဆိုတာဒီနေ့ဘိုင်စကုတ် ရုပ်ရှင်က၄ချိန်ကြတဲ့ယုံမှာအဲကားတဲ့တင်တဲ့မိတ်ဆွေရော့ဒီနေ့၄ဘွဲ့ပြတယ်ဗျာအဲ့ဒါခင်ဗျားသွားခြင်းနဲ့ဘွဲ့သွားပြီရောဆို ရုပ်ရှင်ကြီးလက်မှရထားတဲ့လူတယောက်ကြည့်ဝင်လက်မှရထားတယ်ဆိုလေးဘွဲ့ပြတာဘယ်ဘွဲ့သွားကြည့်ကြည့်သူသွားကြည့်ခြင်းတဲ့အချိန်ခါမှာကြည့်ဝင်ရှိနေတယ်အဲ့ဒါဥပမာပေါ့အဲ့ဒီဥပမာလိုပဲမြင်နိုင်ကြတဲ့စသည် မရှုံ့မှန်မိတဲ့ရုပ်အာယုံနာအာယုံမှာကိလေသာ ဖြစ်ခွင့်ရသွားတယ်အကြောင်းညင်ညွတ်တဲ့အခါဖြစ်တော်မှာပဲကိုလောလောဆယ်ကိလေသာမဖြစ်သေးပေမဲ့ နောက်အကြောင်းညင်ညွတ်တဲ့အခါဖြစ်နိုင်တယ်တယောက်ယောက်ကဖဲလိုက်တယ်ဖဲတာကိုလည်းကြားလိုက်တာဒါပေမဲ့ဒီညင်ကိစ္စတွေကရှည်တန်းရောက်နေလို့ဆဲတဲ့အတန်ကြပြီးဆဲတဲ့လူကို မကြည်မနှဖြစ်ချိန်မရှိသေးဘူးဒီပြင်အလုတ်ကိစ္စတွေကများနေလို့အဲတခြားအလုတ်ကိစ္စတွေလည်းပြီးသွားပြန်တတိယလာအာဘယ်လူကဘယ်နေရာတော့ငါဆဲလိုက်တာအဲတတိယပြီတတိယတော့မကြည်နှတော့ဘူးဆဲတဲ့လူကို အဲ့ဒါအကြောင်းတင်တဲ့အခါကိလေသာဖြစ်ခွင့်ရသွားလို့ဆဲသံကြားတော့ကကြားတယ်ကြားတယ်လို့မရှုလမရှုမှတ်လိုက်မိတဲ့အတွက်ဆဲလိုက်တဲ့အတန်းဆိုတဲ့ရုပ်အာယုံနဲ့ပတ်သက်ပြီးကိလေသာဖြစ်ခွင့်ရအနုတ္တယအာရမဏအနုတ္တယကိလေသာကိန်းသွားတာနောက်ဒီမြင်ကိလေသာတွေငြိမ့်တော့ပြန်စဉ်းစားပြီးတော့ဆဲတဲ့လူပေါ်မှာမကျေနပ်ဘူးပရိယုဒ္ဓကိလေသာတွေဖြစ်လာပြီ အဲ့ဒါအနုတ္တယမျိုးကိလေသာဖြစ်ခွင့်ရသွားတဲ့အတွက်တစိမ့်စိမ့်တွေးပြီးဆဲတဲ့လူပေါ်မှာမကြည်မနှက်နေစိတ်ထဲမှာအဲမကြည်မနှက်ဖြစ်တဲ့စိတ်တွေကိုလည်းတခါထိမ့်မရပြန်တော့ဆဲတဲ့လူစီကမင်းဘယ်ချိန်ဘယ်ခါငါဘယ်လိုဆဲတာပဲကွာမင်းငါဘယ်လိုကောင်းတင်လို့အဲချိန်မောင်းတဲ့စကားတွေရံဖြစ်တဲ့စကားတွေသွားပြောဝိတိတ်ကမကိလေသာဝိတိတ်ကမကိလေသာဘာကြောင့်ဖြစ် စိတ်ထဲမကြည်မလဲတနှုံနှုံဖြစ်ပေါ်တဲ့ပရိယုဒ္ဓံကိလေသာကြောင့်ဖြစ်အဲ့ဒီပရိယုဒ္ဓံကိလေသာဘာကြောင့်ဖြစ်ထဲတဲ့တန်ကြတော့ငါကြားတယ်ကြားတယ်မမှတ်မိလိုက်တဲ့အတွေ့အနုတ္တရာကိလေသာကိန်းပြီးတော့အကြောင်းညွှန်တဲ့ကဖြစ်ခွင့်ရသွားလို့ကိလေသာအဆင့်တယ်အဲ့တော့အာရမဏနုတ္တရာကိလေသာဖြစ်ခွင့်ကိန်းခွင့်မရအောင်မြင်နိုင်ကြတိုင်းစသည်အာယုန်တွေကိုအဆင့်မပြတ်ဒလဇမှတ်နေရတာ ဒါကြောင့်ကျေးဇူးရှင်မာသီဆရာတော်မြတ်ဒါလေးတော့အရင်မကြည့်ပါဘူးလေဆိုပြီးမမှတ်ဖက်မလျောက်ဘူးလို့ဒီလိုဆုံးမှာကမမှတ်ဖက်နေရင်အဲ့ဒီမရှုမှတ်မိတဲ့အာယုံမှာအခုတည်းကပြောတဲ့အာရမဏနုတယကိလေသာကိန်းကိလေသာဖြစ်ခွင့်ရသွားပြီးကျေးဇူးရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပမာကအင်မတန်ကောင်းတယ်ဓာတ်ပုံရိုက်တဲ့ဥပမာနဲ့ညွှန်ကြားထားတယ်ဓာတ်ပုံရိုက်တဲ့အခါဖရင်ကော်ပြားကို အမှောင်ဖုံးပြီးတော့ကခလုတ်ထုတ်ရိုက်ရတယ် အဲ့ဒါမှဖလင်ကော်ပြားမှာမိမိလိုတဲ့ပုံအရိပ်ထင်တယ်တဲ့အဲ့ဒီဖလင်ကော်ပြားကို အမှောင်မဖုံးမဲနဲ့အလင်းထဲမှာထားပြီးရိုက်ရင်ကိုလိုချင်တဲ့အရိပ်မထင်ဘူးတဲ့ဘယ်တော့ကူကူပုံမပေါ်တော့ဘူးအမှန်ဖုံးခလုတ်ဖြုတ်ရိုက်ထားတဲ့ဖရင်ကော်ဗျာကူးကျင်တော့ကူကူးတိုင်းကူးတိုင်းပုံတွေထွက်တာပဲအဲဒီဥပမာနဲ့အနုတ္တယသဘောကို ကျေးဇူးရှင်မာဒီဆရာတော်ဘုရားကြီးကရှင်းထားတယ်ရှုံးမမိတဲ့အာယုံနဲ့ပတ်သက်ပြီးတော့အလင်ကော်ပြအမှောင်မဖုံးပဲရိုက်တဲ့အခါအလင်ကော်ပြမှာအရေးမထင်သလိုပဲအနုတ္တရာဖြစ်ခွင့်မရဘူးနောက်ဘယ်လိုမှပြန်စဉ်းစားစဉ်းစားရှုမှတ်မိလိုက်တဲ့အတွက်ပရိယုတ်ထံဆိုတဲ့စိတ်ကူးကိလေသာဝိတိတ်ကမဆိုတဲ့ကာကံဝစီကံကျွလွန်တဲ့ကိလေသာမဖြစ်ဘူး အဲ့ဒီအာယုံနဲ့ပတ်သက်ပြီးဒီကိလေသာတွေမဖြစ်တော့ကုသိုလ်ကံအကုသိုလ်ကံလည်းမဖြစ်ဘူးကုသိုလ်ကံအကုသိုလ်ကံမဖြစ်တော့အခုရင်ကပြောခဲ့တဲ့ငရဲဆိုတဲ့ဘုံဌာနတွေပယ်ပြီးဖြစ်ပြီးသားတိရစ္ဆာန်တွေဆိုတဲ့ဘုံဌာနတွေပယ်ပြီးဖြစ်ပြီးသားပိဋ္ဌာဆိုတဲ့ဘုံဌာနတွေလည်းပယ်ပြီးဖြစ်ပြီးသားလူဘုံဌာနလည်းပယ်ပြီးဖြစ်ပြီးသားနတ်ဘုံဌာနပယ်ပြီးဖြစ်ပြီးသားဤသွားလို့စရာဘုံဌာန၅မျိုးပယ်ဖြစ်ခြင်းလို့ရှိရင် ပฏิပဌံအမှတ်တရားကိုတင်းတင်းရင်ရင်တိတိကြကြမိမိရရရှုမှတ်အားထုတ်ရမယ်ဆိုရအောင်အာရမဏတန်တနာနဗျာနုတယအဲအခုရင်ကပြောတာအာရမဏနုတယကိလေသာကိုပြောတာ မျိုးပဲအာရမဏနုတယကိလေသာ မျိုး ရှုမှတ်မှုဆိုတဲ့ဝိမန္တနာဉာဏ်နဲ့ ပယ်ဖြစ်လိုက်ရင်တန်ကိလေသာတွေနောက်ဆင့်မပွားဘူးမပွားလို့ဘုံဌာနတွေဖြစ်ခွင့်မရတော့ဘူးတဲ့မပေါ်တော့ဘူးဟောတန်တနာနုတရားဆိုတာကတော့ယုံနံတန်တန်အစဉ်မှာပါလာတဲ့အနုတရားအဲဒီယုံနံခန္ဓာအစဉ်မှာပါလာတဲ့တန်တနာနုတရားကိလေသာမျိုးကိုတော့မဲ့ညံပုံညာနဲ့ပယ်ရတယ်မဲ့ညံပုံညာဖြစ်ပေါ်အောင် ပန္ဒနာနုတ္တိယကိရိတာငြိမ့်ပြဖို့အတွက်ဝိပဿနာတဏိပဌံအမှတ်တရားနဲ့တောက်ထွာရကဖြစ်ပေါ်ထင်ရှားတဲ့ယုတ်တရားနံတရားတွေကိုဖြုတ်မှတ်ပြီးအာရမဏနုတ္တိယကိရိတာပယ်ရတယ်ဝိပဿနာဉာဏ်ပြည့်စုံလာတဲ့အခါကျတော့မဲ့ဉာဏ်ဘုံဉာဏ်ပေါ်လာပြီးတန်တနာနုတ္တိယကိရိတာမျိုးတွေပါအကုန်လုံးတန့်ရှင်းသွားရောတိုင်းဆိုရအောင်ပုဗ္ဗအဘာကအရိယာ မေကဖြုတ်ပဲချာပုဗ္ဗဘာကမက်အရိယမက်မက်နှမျိုးရှိတယ်ပုဗ္ဗဘာကမက်ဆိုတာဝိပဿနာမှတ်စိတ်တွေကိုပုဗ္ဗဘာကမက်လို့ခေါ်တယ်ဝိပဿနာမှတ်စိတ်တွေပြည့်စုံသွားတဲ့အခါကျကောတရဟုနောက်မှာပေါ်လာတဲ့မက်ကိုတော့အရိယမက်လို့ခေါ်တယ်အဲဒီမက်နှမျိုးမှာ အကျဉ်းများစွာဖြစ်ပေါ်အောင်ကြိုးစားရတာကပုဗ္ဗဘာကအမေဒါကြောင့်ဖောင်းနိုင်ဖောင်းနိုင်ဖောင်းတယ်လို့မှတ်ရတယ်ပိန်နိုင်ပိန်နိုင်ပိန်တယ်လို့မှတ်ရတယ်ရတိုင်းအောင်တိုင်းနားတိုင်းထုံတိုင်းကျင်တိုင်းကိုယ်တိုင်းစားတိုင်းစောင်းတိုင်းလဲတိုင်းပြောင်းတိုင်းရွှေတိုင်းမြင်တိုင်းကြားတိုင်းနားတိုင်းမှွေးတိုင်းစားတိုင်းတောင်းတိုင်းယူတိုင်းခွန်တိုင်းဝါတိုင်းမျိုးတိုင်းအဆက်မပြတ်တရဇမှတ်နေရတာပုဗ္ဗဘာကမက်ကိုပွားတာအများကြီးဖြစ်အောင်လုပ်တာပုဗ္ဗဘာကမက်အကျဉ်းများစွာ ပွားလို့ပြည့်စုံတဲ့အခါကျတော့မှအရိယာမဲ့ဖြစ်ပေါ်တယ်အရိယာမဲ့ဖြစ်ပေါ်ရင်ထိုင်ရာ ကိလေသာတွေဟာတဏ္ဍာနာနုတယမျိုးကပါမကြံပြုတ်သွားပြီအဲ့ဒီအတွက်မဟာသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုအားထုတ်ရတယ်မဟာသတိပဋ္ဌာန်ဝိပဿနာတရားအလုပ်ကိုအားထုတ်တဲ့အခါဘယ်ကစရှုမှအားထုတ်ရသလဲဒီမေးခွန်းရှိတယ် ဣဒံဒီဝနမိဏဘေကုဏောတုတံဟောတိသဗ္ဗေဓမ္မနာလံအဘိနိဝေသာယတိအဲချမ်းပြက်ကလေးပြောအောင်တရားမင်းကဗုဒ္ဓမြတ်စွာဘုရားကိုလျှောက်ထားတဲ့ဘယ်လောက်ကြားဘူးနာဝရှိရင်တရားအားထုတ်လို့ဖြစ်ပါသလဲဘုရားအဲတော့မြတ်စွာဘုရားကအာယုတ်တရားနန္တရားအကုန်လုံးအနိစ္စဒုက္ခအနတ္တ မမြဲခြင်းရဲ့အစိုးမရသဘောတရားမျှပဲလို့ဒီလောက်ကလေးကြားဘူးနာဝါရှိသူဟာအနိမတန်ဝိပါဒနာတရားအလုပ်အားထုတ်လို့ဖြစ်ပါပြီတဲ့အဲ့ဒါမြတ်စွာဘုရားရဲ့အဖြေဆိုရအောင်သဘောမျှပဲလွန်ဆင်းရဲ့မမြဲနှံ့ရုပ်အကုန်ပါဤမြလောက်ပဲကြားဘူးလေမဆွဲအထုတ်နိုင်သည်သာ နန္တရားယုတ်တရားအကုန်လုံးဟာ မမြဲဘူးဆင်းရဲတယ်သဘောတရားမြတ်ကိုအလိုမပါဘူးအဲ့ဒါလောက်ကြားဘူးရင်အဲ့ဒီပုဂ္ဂိုလ်ကတရားအားထုတ်လို့ဖြစ်ပြီတဲ့ဒါတရားမင်းရဲ့အမိအပြပြန်ရှင်းရအောင်ကြက်ဩနန္တေပညာတသေတသိက်52ခုနဲ့စိတ်အကြောင်းအဲ့ဒါတွေတယုတ်တစ်ခုချင်းတစ်ခုချင်းရအောင်ကြက် စိတ်ရှင်ပုံစေတသိက်ရှင်ပုံရုပ်အုပ်စုဖွဲ့ပုံကလစီဒါတွေနားလည်အောင်လုပ်အဲဒီလိုလုပ်ပြီးမှနားလည်ပြီးဗဇတ်ထက်အလွတ်ရပြီးမှ တရားအားထုတ်လို့ဖြစ်တယ်အဲဒီလိုနဲ့ညွှန်ကြတာရှိအဲဒီတဲ့ကျင်ကျင်ဝုံဝုံသင်္นานတွေလေ့လာပြီးမှတရားအားထုတ်လို့ဖြစ်တယ်ဒီလိုမဟုတ်ရင်တရားအားထုတ်ပြီးအလကားပဲမတရားအားထုတ်ရာရောက်တယ်အဲဒီလိုတောင်ပြောတာတွေရှိတယ် အဲ့ဒီလိုပြောတာတွေဟာအလွန်ကျွံပဲဩရမြတ်စွာဘုရားလက်ထတော်ကာလကသမိုင်းကြောင်းကိုကြည့်ရမှတ်တမ်းတွေအများကြီးရှိတယ်ကြည့်ပါလားဩရမြတ်စွာဘုရားဟောတဲ့တရားစဉ်ပထမဆုံးဟောတာဓမ္မစကြာဓမ္မစကြာတရားတော်ထဲမှာကြည့်ပါယောက်က28မျိုးဒေတသိဏ္ဏတရားက52မျိုးသိဏ္ဏတရားကအကျင့်80ကိုအကျယ်ဘလောက်ဒီလိုခွဲထားပြီးတော့ကညွှန်ကြားနေတာမရှိပါဘူး သမသက်ကြာတုတ်တရားဆိုတော့ခေါ်လိုက်တာပဲသမသက်ကြာတုတ်ပြီးလို့ရှိရင်ကြားထဲမှာဟိမဝဒတုတ်ဆိုတာခေါ်တာရှိသေးတယ်ဟိမဝဒတုတ်ပြီးတော့အနတ္တလက္ခဏာတုတ်ခေါ်တာပဲဒါမြတ်စွာဘုရားပထမဆုံးဟောတဲ့တရားတွေအဲ့ဒီတရားတွေမှာလိုက်စစ်ကြည့်ပါယုတ်ကဘယ်လောက်နာငါဘယ်လောက်ဆိုတာဝဲချသင်ပြပေးနေတာမရှိပါဘူးဒီတိုင်းပဲရှုမှအာထုတ်ဖို့မြတ်စွာဘုရားကညွှန်ကြားလိုက်တာပါပဲ။ဒါကြောင့်ယုတ်တရားနံတရားတွေဟာမမြဲဘူးဆင်းရဲတဲ့ သဘောတရားမျှပဲကိုယ်အလိုမလိုက်ဘူးလို့အဲ့ဒါလောက်ကြားဘူးနားဝါရှိသူဟာတရားအလုံးအထုတ်နိုင်ပြီအထုတ်တဲ့အခါဘယ်ကစတင်ရှုရမလဲဆိုတော့သောတပ္ပဓမ္မအဘိဇာနာတိဆိုရအောင်သဘာဝလက္ခဏာယူစေမှာမှန်စွာသိနိုင်သည်ဟောယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာကစပြီးတော့ တူရမယ်ဒီလိုဆိုတဲ့အဲ့ဒီသဘာဝလက္ခဏာစရှုရမယ်ဆိုတော့သင်ရှားတဲ့ယုံတရားနံတရားတွေထဲမှာတာဘွေကြည့်လိုက်တော့ကာယိကဒုက္ခဝေဒနာနံတရားဆိုတာအင်မတန်သင်ရှားတယ်အာရုဒ္ဓယောဂီဖောင်းနေပိနေထိုင်မှလို့3မိနစ်4မိနစ်လောက်ကြာလာရင်ဟောတဏှာက အောင်တာ ထုံတာကျင်တာနာတာရတာတွေပေါ်လာတော့တာပဲအဲ့ဒါကိုယ်ထဲမှာဖြစ်ပေါ်တဲ့ ဆင်းရဲကာယကဒုက္ခဝေဒနာနံတရားထုံနာတွေပေါ်လာတော့ထုံတယ်ထုံတယ်ထုံတယ်ထုံတယ်ထုံတဲ့နေရာစိတ်ဆိုင်ပြီးတော့အဆက်မပြတ်ဒလစရံဘက်နဲ့တွေ့တဲ့အခါရံဘက်မလန်နိုင်အောင်ဆင်ကဲဆင်ကဲလက်သီးနဲ့ထိုးတယ်လို့လုံးနဲ့ရိုက်တယ်လို့ပဲဒီတော့နဲ့ကန်တယ်လို့ပဲအနှောက်နဲ့ပေါက်တယ်လို့ပဲရံဘက်နဲ့တွေ့တဲ့အခါတစ်ချက်ရိုက်နားနေရင်ဟိုရံဘက်ကကိုယ်ပြန်တော်လန်းထိုးနဲ့သွားမှာအဲဒါရံဘက်နလန်းမထူနိုင်အောင်ကိုရိုက်မိရိုက်တာတခါတဲ့ဆင်ကဲဆင်ကဲရိုက်ရတယ် သင်္ကဲသင်္ကဲရရင်ရံဖက်ဟာလမ်းကိုမလန်းနိုင်ဘူးအဲဒီဥပမာတိုင်းပဲနာရာအောင်နာထုံနာကျင်နာခံခဲ့တာတွေပေါ်လာရင်အတင်းတလကြမှတ်ပြရပြောနေနဲ့ရောရဲနာတယ်နာတယ်နာတယ်ဆိုရင်အဲနာရာကိုအနိုင်ယူတော့အာအထိုင်မဖြစ်ရင်မဖြစ်သေးပါဘူးမပြောင်းရင်မဖြစ်သေးပါဘူးပြောင်းရလှည့်ရပြင်းရရွှေ့ရတာနဲ့ပဲအဲဒီကာယကဒုက္ခဝေဒနာနဲ့ပတ်သက်ပြီးတော့ နာတယ်နာတယ်အောင့်တယ်အောင့်တယ်စသည်အစမပြတ်ရှုမှတ်နေတဲ့ယောဂီတွေသိဖို့တဲ့ဆိုရအောင်အတွေ့ဆုံးများခံစားတတ်သည်အနိဋ္ဌဖောတ္တဗာနုဘဝနာလက္ခဏာဒုက္ခံအဲ့ဒါဒုက္ခဝေဒနာအနန္တရရဲ့သဘာဝလက္ခဏာကိုယောဂီကမှန်ရင်မှန်ရင်သိပုံပဲသိအာကုန်ခံညှိုးနွမ်းစေသည်သိအာကုန်ခံ တံပယုတ်တနာမိလာပနာရတံဒုက္ခဝေဒနာနံတရားရဲ့အရတသဘောကိုသိဖို့ကိုယ်ရဲနှိမ့်တဲ့ခံခဲ့ခြင်းသည်ကိုယ်ရဲနှိမ့်တဲ့ခံခဲ့ခြင်းအဲကာယကဘာရပိဋိပဋ္ဌာနံနာရနာရအောက်နဲ့အောက်နဲ့စသည်မှန်ရင်မှန်ရင်ဒုက္ခဝေဒနာနံတရားရဲ့ပိဋိပဋ္ဌာန်ကိုသိဖို့လက္ခဏာရတပိဋိပဋ္ဌာန်၃မျိုး၃မျိုးမျိုးကို မှန်ရင်မှန်ရင်ယောဂီကသိပြီးသွားတယ်တဲ့အဲ့ဒါယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာကစတင်ပြီးတော့ကကျွတ်မှတ်လို့သိဖို့တဲ့ပါဠိကသောတပ္ပံဓမ္မံအဘိဇာနာတိသဘာဝလက္ခဏာရှုစေမှမှန်စွာသိနိုင်သည်နာရဲနာရဲနာရဲလို့မှတ်တယ်ယောဂီကအော်မကောင်းတဲ့အတွေ့အကြုံကိုခံစားတတ်တဲ့သဘောပဲမှန်ရင်မှန်ရင်ဒီလိုအသိဉာဏ်ထဲမှာပြီးပြီးပြင်းပြင်းပေါ်လာတယ်အဲ့ဒါသဘာဝလက္ခဏာကိုသိဖို့ အဲ့ဒီအောက်နဲ့နာတယ်ဆိုတဲ့အခန့်ခက်မှုသဘောဟာอืมသိအကုန်ခန်းနေတာပဲမလေးသိတတ်တွေကြကုန်ပြီဒီကုလုံးလည်းရည်လို့နွမ်းလို့ပဲလို့ဒီလိုသိလာတယ်အဲ့ဒါဒုက္ခဝေဒနာနံတရားရဲ့အရဟတာကိုသိဖို့တဲ့ကိုယ်နဲ့နှိမ့်တဲ့ခံခဲ့တင်ပြီးဒီကိုယ်ထဲမှာပဲနှိမ့်တယ်လို့အခါခက်နေတယ်အဲဒီလိုသိတာ ပိစုပဋ္ဌာန်ကိုသိပုံတဲ့ကြောင့်အတွေ့အကြုံများခံစားတတ်သည့်စိတ်အကုန်ခံညှိုးနှွမ်းစေသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့တင်သည်ဤသို့လည်းရှုစေညာမြင့်ကြီးကိုဆင်းရဲမလွဲသိနိုင်သည်ဒါသဘာဝလက္ခဏာသိဖို့သဘာဝလက္ခဏာပိစုပဋ္ဌာန်၃မျိုး၃မျိုးမျိုးကိုသိရင် အသက်လက်ရာငါသူလူယောက်ျားမိန်းမအတ္တဆိုတဲ့အယူအသွဲကင်းစင်အဲ့မှာဒိဋ္ဌိရုပ်တာပဲနောက်ဗဒ္ဒံအလုံးနဲ့ပြီးတယ်ကိုရှိလို့နာကျင်ဆင်းရဲတယ်ဝေသာတန်ဆင်လို့နာကျင်ဆင်းရဲတယ်နာကျင်ဆင်းရဲခြင်းအကြောင်းဟာဟောကိုကြီးရှိနေလို့အဲသုဒ္ဓတွေကအင်မတန်တန့်စင်လို့တဲ့ဒါအကြောင်းကိုသိတယ်ခေါ်တယ်အကြောင်းကိုသိတာဗဒ္ဒံပဲ ရထံအလိုနဲ့သိတာအဲဒီလိုအကြောင်းကိုသိတော့နာနာကျင်ခံခဲ့မှုဆင်းရဲဟာဘာကြောင့်ဖြစ်သလဲအဲကိုရှိလို့ဖြစ်နေတယ်ဝိပဿနာဆင်လို့ဖြစ်တာပဲအဲ့ဒီအသိပေါ်လာတော့အသက်လိပ်ပြန်အတ္တဆိုတာဟိုတုန်းကတည်းရှိတာ မဟုတ်နောက်လည်းရှိမှာမဟုတ်ဘူးလည်းမရှိဘူးကြောင်းကျိုးဆက်ပြီးသိသွားတယ်တဲ့အဲ့ဒါကို သင်္ခါဝိတရဏဝိတုဒ္ဓိလို့ခေါ်တဲ့ဝိတုဒ္ဓိအစဉ်စဉ်ပဲမှန်ရင်မှန်ရင်နဲ့ဝိတုဒ္ဓိအစဉ်စဉ်ဖြစ်တာအဲဒီကနေမှန်ရင်မှန်ရင်နဲ့ညာစဉ်တွေတိုးတက်လာတော့ဥပမာကလေးနဲ့ယောဂီကသိတယ်ဆိုရအောင်ဝေဒနာစိတ်ရေဘွဲ့တူစွာရှုမှန်နေစေညာနဲ့မြင်လားအနိစ္စဒုက္ခအနတ္တအသာ သိညာလင်းပြရှင်းကိလေသာအော်သောသောကပြောတာသဘာဝလက္ခဏာလို့ပြောတယ်သဘာဝလက္ခဏာဆိုတာယုတ်တရားနံတရားရဲ့ကိုယ်ပိုင်သဘောမူရင်းသဘောပဲမူရင်းသဘောသဘာဝလက္ခဏာကိုစတင်ပြီးရှုရတယ်ဝိပဿနာရှုရင်ယုတ်တရားနံတရားတွေရဲ့မူရင်းသဘောသဘာဝလက္ခဏာကိုစတင် ရှုရတယ်လို့အဲဒီလိုမှ သဘာဝလက္ခဏာကိုရှုမှတ်ရင် ရှုမှတ်ရင်ပြီးပြီးပြင်းပြင်းလက္ခဏာရသပိစုပဋ္ဌံပဋ္ဌထံလေးမျိုးတစ်မျိုးမျိုးနဲ့သိပြီးတဲ့နောက်ပေါ်လာပြီးပျောက်သွားပုံကလေးတွေစင်ကဲစင်ကဲဉာဏ်အမြင်ရှင်းပြီးသိလာတဲ့နာရာကလေးစူးစူးဆိုင်ဆိုင်သောမဟုတ်ရတာစူးစူးဆိုင်ဆိုင်ခီရီမိမိအဆက်မပြတ်ဒလဇတ်မှတ်နေတဲ့ယောဂီဟာ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 ပေါ်လာတာကအဖြစ်ပျောက်သွားတာကအပြဲဟောအဖြစ်အဖြစ်ပြည့်ပြီးပြည့်သွားတယ်ဆိုတာမမြဲဘူးအဲ့ဒါအနိစ္စလက္ခဏာတဲ့အနိစ္စလက္ခဏာကိုသိတာအနိစ္စလက္ခဏာဆိုတာတာမညလက္ခဏာဝေဒနာဆိုတဲ့နံတရားနဲ့လည်းဆက်စပ်တဲ့ပညာဆိုတဲ့နံတရားနဲ့လည်းဆက်စပ်တယ်သင်္ခါရဆိုတဲ့နံတရားနဲ့လည်းဆက်စပ်တယ်ဝိညာဉ်ဆိုတဲ့စိတ်နံတရားနဲ့လည်းဆက်စပ်တယ်ပထဝီတည်သောအာဘောဝါယောစတဲ့ရုပ်တရားနဲ့လည်းဆက်စပ်တယ် ခန္ဓာ၅ပါးလုံးနဲ့မမြဲဘူးဆိုရင်အနိစ္စလက္ခဏာအနိစ္စလက္ခဏာဆက်ဆက်တယ်အဲဒါကြောင့်မမြဲတဲ့သဘောအနိစ္စလက္ခဏာကိုတာမညလက္ခဏာလို့ခေါ်တယ်သောသောကပြောတာကတော့သဘာဝလက္ခဏာတဲ့သဘာဝလက္ခဏာကိုရှုမှတ်ပြီးတော့သိသိသိသိဉာဏ်အမြင်စင်ကြင်လာတဲ့အခါ ပေါ်လာပြီးနောက်ကွဲပြောင်းသွားတဲ့မမြဲခြင်း အနိစ္စလက္ခဏာတက်ရောက်လာတယ်လို့ပဲသဘာဝလက္ခဏာပေါ်မှာတက်ရောက်လာတယ်လို့ပဲယောဂီရဲ့ဉာဏ်မှာပေါ်လွင်နေအဲဒါကြောင့်အာလက္ခဏာတရားအာရောပိတဝါလက္ခဏာတင်ရှုဆိုတာတမင်တင်ရတာတော့မဟုတ်ဘူးသဘာဝလက္ခဏာကိုမှတ်နေရင်မှတ်နေရင်တဲ့ပေါ်လာပြီးပြောက်သွားတဲ့အနိစ္စလက္ခဏာကိုသိသိလာတာတဲ့ ဒီမှာဝေဒနာရှုမှတ်တဲ့အခါယောဂီကဥပမာနဲ့တောင်းသိသေးတဲ့ဝေဒနာဆက်ရေဘွက်လူစွာရေဘွက်မိုးရွာတဲ့အခါရေမျက်နှာပြင်ပေါ်ကိုရေတွင်းထဲကငြိမ်နေတဲ့ရေမျက်နှာပြင်ဒါမှမဟုတ်အဝကျဲကျဲနဲ့ဒီပိုင်းတို့သင်အိုးအဝကျဲကျဲနဲ့ထဲထားတဲ့ရေမျက်နှာပြင်တော့ငြိမ်နေတဲ့ကံရေမျက်နှာပြင်အင်းရကံတို့လို့ ကံတော်ကြီးတို့လိုရေမျက်နှာပြင်လေးမိုးရွာတဲ့အခါမိုးပေါက်ရေမျက်နှာပြင်ပေါ်ကိုကျလိုက်တော့ပူစီပေါင်းကလေးတစ်ခုတက်လာတဲ့အဲရေမျက်နှာပြင်မှာအဲအဲဒီပူစီပေါင်းကလေးကိုရေပွက်လို့ခေါ်တယ်အဲဒီရေပွက်ကလေးကမိုးပေါက်ကျပြီးတော့ကအောက်အောက်ကလေးနဲ့စုပ်ပြီးတော့ရေမျက်နှာပြင်ပေါ်ကအောင်းမောင်းကလေးတက်လာတဲ့ရေပွက်ဟာခဏပဲပြီးပြည့်သွားတာမိုးပေါက်အများကြီးရွာချ ရာကြရေဘွက်ကလေးတွေကဟိုနေရာကပေါ်လာပြက်သွားဒီနေရာကပေါ်လာပြက်သွားအဲ့ဒီရေဘွက်ကလေးတွေတစ်ခုနဲ့တစ်ခုကမရောဘူးမချက်ဘူးမထိဘူးမစားဘူးအဲ့ဒါပဂရိမျက်စိနဲ့မြင်တာဥပမာအဲ့ဒီပဂရိမျက်စိနဲ့မြင်ရတဲ့ရေဘွက်ဥပမာလိုပဲယောဂီရဲ့ဉာဏ်ထဲမှာနားတယ်နားတယ်ရတယ်ရတယ်အဆက်မပြတ်တလဆရှုမှန်နေရတယ်လို့ခေါ်ရတဲ့ဒုက္ခဝေဒနာ နာတယ်လို့ခေါ်တယ်ဒုက္ခဝေဒနာအဲဒီဝေဒနာလေးကတဏှာချင်းတဏှာချင်းတဏှာချင်းတဏှာချင်းပေါ်လာတယ်ပျောက်သွားတယ်ရေဝက်ကလေးရေမျက်နှာပြင်ပေါ်မှာ ပေါ်လာပြီးတော့ကပြက်သွားသလိုပဲအဲ့ဒါကိုတွေ့ရမြင်ရတယ်အဲ့ဒါသာမညာလက္ခဏာအနိစ္စကိုသိတာမမြဲတယ်ဆိုတဲ့ဥစ္စာဟာကောင်းမှမကောင်းပဲလိုချင်စရာမကောင်းဘူးလို့သိတာကဒုက္ခလက္ခဏာ ကိုယ်အလိုတိုင်းမဖြစ်တာကအနတ္တလက္ခဏာလက္ခဏာ၃မျိုးအဲ့ဒါသာမညလက္ခဏာသာမညလက္ခဏာကိုချုပ်လိုက်တော့ဖြစ်ပြက်ပဲအဲဝိပဿနာရှုရင်ဖြစ်ပြက်ကိုစရှုလို့မဖြစ်ဘူးလို့တို့သူတော်ကောင်းတွေမှတ်ထားရမယ်ဒါကြောင့်မြတ်စွာဘုရားကသောတမ္မဓမ္မအပိဓာနာတိသဘာဝလက္ခဏာရှုစေမှမှန်သွားသိနိုင်သည်ဒီဥစွာသဘာဝလက္ခဏာကိုရှုပြီးသိရမယ်တဲ့ သဗ္ဗဓမ္မအဘိညာယသဗ္ဗဓမ္မပရိသနာတိသာမညာလက္ခဏာရှုစေမှမှန်စွာသိနိုင်သည်သဘာဝလက္ခဏာကိုရှုမှတ်သိပြီးတဲ့နောက်ပိုင်းကြတော့မှဖြစ်ပြခေါ်အနိစ္စဒုက္ခအနတ္တသာမညလက္ခဏာကိုသိပါတယ်။သာမညလက္ခဏာဆိုတဲ့အနိစ္စဒုက္ခအနတ္တဖြစ်ပြကိုတမင်ရှုနေရတာမဟုတ်ဘူး။သဘာဝလက္ခဏာကိုရှုမှတ်နေရင်နေရင်နဲ့သူ့ဟာသူသိလာတာ။အဲ့ဒါလို့ဆိုတော့ ဘယ်လိုအထုတ်ရသလဲလို့မေးတဲ့အခါဟောဖြစ်ပြရှုတာပါပဲလို့ဒီလိုပြောတတ်တယ်အဲအထုတ်တဲ့ပုံကိုယ်ကြီးအထုတ်ခြင်းဖြစ်ပြကိုတော့မသိဘူးဒါအဆင့်ကြောပြီးတော့ပြောနေတာသဘာဝလက္ခဏာကိုစရှုသိပြီးမှဖြစ်ပြခေါ်ရဲ့အနိစ္စဒုက္ခအနတ္တသာမညလက္ခဏာကိုသိရတယ်အဲ့ဒါကဘယ်မှာလဲဆိုတော့မေဇိမနိကေမူလပါဏတပါဠိတော်သုလတနေခရသုတ် တာမျက်နှာ330ရှင်းမှာဗုဒ္ဓမြတ်စွာဘုရားဟောကြားတဲ့ဒေသနာပဲအဲ့ဒီဒေသနာအထောက်ထားအရာငရဲတရိษံပိဋ္ဌာလူနတ်ဆိုတဲ့ငါဌာနပြည့်သိမ့်ဖို့ရန်အတွေ့ပဏိမထံဒေသနာတော်နေကြကြထောက်ထွာရာဖြစ်ခိုင်းထင်ရှားယုံတရားနန္တရားများကိုသဘာဝလက္ခဏာကစတင်ပြီးအဆက်မပြတ်ရှုရမယ်အဆက်မပြတ်မှတ်ရမယ် ဘောပေါက်နားလည်ပြီအဲနားလည်တဲ့အတိုင်းရှုမှတ်အားထုတ်ဖို့ပဲရှုမှတ်အားထုတ်ရင်ငရဲဘုံဌာနပြည့်သိမ့်ပြီးသားဖြစ်ပြီတရိษံဘုံဌာနပြည့်သိမ့်ပြီးသားဖြစ်ပြီ ပိဋ္ဌာဘုံဌာနပြည့်သိမ့်ပြီးသားဖြစ်ပြီ လူဘုံဌာနပြည့်သိမ့်ပြီးသားဖြစ်ပြီယမ20နဲ့ကာမဝဒနတ်6ဘုံဌာနပြည့်သိမ့်ပြီးသားဖြစ်ပြီ ပေစီမဘိက္ခွေကတိယောကတမပင်စာနိရယောတိရိသနာယောနိပတိဝိတယောမနုဿာဒေဝဣမသံခောဘိက္ခွေပင်စနာကတိနံဘာနာယသံတရာပြည့်ရှုမြင်တတ်ကုန်သောဘိက္ခုတို့ငရေတရိသံပိဋ္ဌာလူနဲ့ခေါ်တဲ့သွားရောက်စရာဗုဒ္ဓနာ၅မျိုးပဲပြည့်သိမ့်မှုရာသတ္တာတော်၄ပါးကုန်သောတတိပဌာနာတတိပဌာန်တရားတို့ကို ပါဝေတဘာအစမပြရှုမှပွားစေအကုန်တတိကဲခဏအားထုတ်ရအောင်နော်ကောင်းမမသာခါပြောင်ပြောင်နဲ့ပလင်ခွေထိုင်ခြေထောက်တစ်ဖက်ဆင့်ထမနေစေနဲ့ ယထာနီသုံးမျိုးကြိုက်သူထာမျက်စိမိတ်စိတ်ဝမ်းပိုက်ချက်မှစာဤဝမ်းပိုက်အပြင်မဲ့ရွေ့ရွေ့လှုပ်နေတယ်အစအလယ်ဆုံးသိအောင်ပေါင်းတယ်လို့အတန်လေးစိတ်ကဆိုဝမ်းပိုက်အတွင်းမဲ့ရွေ့ရွေ့လှုပ်နေတယ်အစအလယ်ဆုံးသိအောင်ပိန်တယ်လို့အတန်လေးစိတ်ကဆိုပေါင်းတယ်ပိန်တယ်လို့အတန်လေးစိတ်ကဆိုပြီးမှတ်နေတော့ဤညိုရာအာရာရှင်နာဝန္တာရဘိုးရဲကပူရာအေရာနှွေးရာရှင်ရာထုံရာရှင်နာနာရာအောင့်ရာရာရာလှုပ်ရာစသည် အမျိုးမျိုးဖြစ်လာရင်ဖောင်းတာပိန်တာမဆိုပဲထားခဲ့ကိုယ်ရဲ့စိတ်နဲ့ဖြစ်ပေါ်ရာမိမိနာရတဲ့အမိနာမဲနဲ့အတန်းနဲ့စိတ်ကဆိုမှပြီးဖောင်းတာပိန်တာပြန်မှတာထိုင်နေတော့လမ်းလျှောက်သွားတဲ့အခါခြေထောက်မှာစိတ်ထားညာလန်းတယ်ဘယ်လန်းတယ်ကြွတယ်ခြားတယ်ကြွတယ်လန်းတယ်ခြားတယ်လို့အတန်းနဲ့စိတ်ကဆိုပြီးလမ်းလျှောက်သွားအဲ့ဒါမာသရိပဒဝိပဿနာတရားအထုံနည်းပဲအခု ထိုင်နေတော့မို့ ဝမ်းမိုက်ချက်စိတ်ဆိုင်ဖောင်းတဲ့ပိန်နဲ့အစထားပေါ်ရပေါ်ရရှုမှတ်ခဏအားထုတ်ပြီးငရဲတရိစ္ဆန်ပိတ်တာလူနတ်ဆိုတဲ့ဘုံဌာနတွေချက်သိမ်းကြသော